ယေရှုရှင်မဟာဗောဓမြင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း9ရက်12လ2019ခုနှစ်တွင်ဟောကြားတော်မူသောဒါနနှင့်ဉာဏ်ရှင်သီလဖြင့်အလှဆင်တရားတော်ဟုတ်တယ်အင်းဒီဖီလီတို့ကတော့အမီးကြီးကိုက်သွားတယ်ဒီမှာအခုတော့အဲ့လိုတော့မကိုက်ပါဘူးဗျတချို့တထွားဒီလိုပြုတ်ချမ်းနေတချို့တမိုက်တယ်ဗျဟုတ်ပါဘူး ဟုတ်တယ်အရင်စင်ကြီးတို့ကတော့ဒုဟာကြီးကအဲ့လောက်တကျဲတာဟင်ဟုတ်တယ်သူနေတိုင်းလာနေကြဟောဒီမတွေ့တော့ဘူးနေတိုင်းလာနေကြပေါင်းဆောင်ကြီးကခုနှစ်တောင်လောက်တရားရှိတယ်တရားကတော့၄တောင်နဲ့မဟုတ်ဘူးဟုတ်တယ်တို့ဒီကပန်းမဟုတ်ဘူးကပန်းဒီသူကျော်ဘူးမလောက်ဘူးလေဟုတ်တယ်သူလိုက်ဒီသူအောက်ကမြေကြီးရဲ့ပါလာဘူးဟုတ်တယ် သူသူစားရမည်လေဟင်သူဆုံနဲ့စားဘလောက်တဲ့ဒါဒါမစားဘူးတို့မြည်ကြီးလာရထားဟင်တနေ့ကဦးစင်ကြီးတို့စီကခလုံးလေးလာတော့လေအေးတို့မြည်ကြီးဝင်ရထားဗျလေဘင်းကခလုံးခလုံးကြီးဟုတ်တယ်ဟင်ဟုတ်တယ်ဟင်ဟင်တော့ပြမှာဟိုဘက်ကျမှလိုက်ကောရတယ်ဆိုတယ်ဟုတ်ကလားကျမဗျဒီအေး နေကြီးတော်တော်ယထာတို့ကြီးကဘာဖြစ်တယ်မသိဘူးဟင်ဒီအောက်ကနေလာလာရေရှာလာဟိုအောက်ချင်းကြီးဖြစ်နေတာအဲ့ဒီခင်ကြီးယထာခုနှစ်တောင်လောက်ရှိတယ်လားကြီးတင်ပါဗျာဟိုဘက်ကအဲဝင်ပြီးတော့ဟိုနှာမောင်းနဲ့လှမ်းရက်နေတာတို့ဒီနာတိသူဖင်လာရောက်တာဟုတ်တင်ပါဗျာတို့ဘောကဘလောက်ကြီးကြီးသူကလည်းကုန်ရက်နေတာဟင်ပြီးတော့လေဟွာလား ရောတစ်ခုလုံးလဲဆူးတောင်ကြီးလေဟင်ပိန်လိုက်တာလဲအဲဒါလောက်ဒီဟင်ပြီးတော့ပူပူလေးတွေကြာသူနောက်ခါလေတချို့ကောင်လေးငါကြောင်းအောင်ဝင်ပြီးခိုးရထားအင်းထုံထုံကတကောင်ပဲတွေ့တယ်သူကကြည့်ပြီးတော့နေလို့ကခေါ်ခဲရရင်ဘိုးဝါတော့ခွဲနိုင်မဲ့ကောင်ကြီးဟုတ်ပေါ့တေတော်သားနေလို့ဘိုးဝါတော့ ဆွဲနိုင်မဲ့အကောင်ကြီးမဟုတ်ဘူးသူကအဲ့လိုပြောလို့ဘူးဒီကောင်ကြီးဒီနေ့မပါလာဘူးတင်ပါနိုင်ရရှိတော့ရှိတယ်ဗျမရောက်လို့နေဟုတ်ကလားတင်ပါရှိတယ်ရှိတယ်ရှိလားရှိတယ်ဘုရားကိုရောက်လာတယ်ဘုရားကိုရောက်လာခိုင်းကြီးဟုတ်ကလို့လားဟုတ်တယ်ဗျဒီလိုဒီလာလာကြရဒီပဲခြေအားကြီးကြီးရဲ့ကြော်တယ်ဗျဟုတ်တယ်ကတောင်းနေတဲ့သားလေဟုတ်တယ်ဟုတ်တယ်ဗျအေးသူပြည်တော်နဲ့တိုင်းကြီးဟုတ်တယ်ဗျပို့တယ် ဘလို့တောင်တော်သူကအကုန်လုံးတထောင်ကျော်တယ်တထောင်ကျော်ရှိရဗျာရှိရဟောမလာဘူးဗျာဒီမှာမလာလို့နေမှာဗျာရှိရအတန်တော့သူနဲ့တူတယ်သို့တော့သူ့လိုအရှိကြီးမဟုတ်ဘူးကွာကပူပူဝါဝါဟောခေါင်းဆောင်လာတဲ့ကောင်ကဒီမှာပူတယ်ဝါတယ်ဒီမှာဗျာဟင်အဲ့ဒီကောင်နေမလားတော့မသိဘူးဗျာတန်ကတော့သူ့သူ့နာမည်လေးသူ့ဖေလား တယ်တယ်ဟိုသူ့ဘာလာလားမသိတာသိဘူးဗျဟင်ဟုတ်တယ်အတန်ကတော့သူ့တန်ပဲဗျကျမဗျသူ့လူတို့နဲ့မရင်းနေဘူးဗျနည်းနည်းလေးအတန်ကြတာနဲ့နောက်ဆုံးပြီးနေပဲဒီကာပြီးကြည့်ပြီလားကျမဟင်အဲ့ဒီကောင်ကြီးတို့တို့ဘာလို့လို့တခါတလေသူ့ကသူ့မှာရက်နေတာသူကလည်းဟိုအောက်ကကူရီချင်းနေဆင်းတာပဲသူကြိုက်တော့ဆင်းပြီသူလည်းသူလုပ်ချင်တာလုပ်ပါကျမဗျတခါလာရင်တနာရင်တနာရင်ဒီလောက်ကြာပါတယ်ကျမဗျဟင် အဲနဲ့နာယီမှန်းနေတဲ့ခါကြီးနာယီနဲ့လာတာတနာယီတိတန်တာပဲတင်ပါဗျာကြာကြာတော့မနေဘူးတင်ပါဗျာတနာယီတနာယီရအမှန်ပဲဟင်ရောက်ခါသာအဲတချီပဲအာညဆယ်နိုင်တော့ကရောက်တာမနေ့၃နိုင်မှဆန်တာအဲ့ဒါပထမဆုံးတချီပဲဟင်တော့သူတို့ချင်းဘာပြောတော့မှလည်းဒီလိုနဲ့ခရီးတာနဲ့လည်းဆုံးလို့အဲအဲတေအောင်ဘောဘောရပါဗျာ တဲ့လာတခါကြီးတဲ့ပါဗျာဘုရားလာဩတခါကြီးတာဟေးနဲ့လုံးဖောက်လေလုံးနေအေးဒီသူရိသားတွေကြတော့သူရိသားစကားပြောမှာပေါ့ပါဗျာအေးဒီသူရိသားကဘာလို့မဲ့တာတော့သူရိသားတော့ဒီနေ့ယူမှာဖြစ်လို့အော်မအေးအေးအေးအေးဘာလို့နေမင်းကြီးကိုယ်ကလာတာဒီမင်းကြီးလောင်းစားမှာလားဘာလို့ဒီ ပညာအလှူတွေဒါဒီမှာဒါကြီးတို့ကပညာမဟုတ်ဘူးမျက်လုံးအလှူဟင်ဒီမှာမုံမြတ်တဲ့လူဒုတာမပါမမဟုတ်ဘူးဒါကြီးတို့စီကပါတာကြီးနဲ့ပေါ့ပါလာရေးပြီးနေပြီးနေတဲ့မျက်လုံးလူဟုတ်ဗျာဟင်ဒီစီနာမေးထားရပြီဗျာဟင်ဟင်ရောင်းကောင်းတဲ့လို့နေနေဟုတ်လား ကင်းကြောင်နာတော့ဝန်ဆောင်မရှိမဖြစ်ဘူးကိုမှန်ပါပါဒီတော့မှာပဲသူကတော့ခရီးသွားဟန်ပွဲပဲသူဦးဒီမှာကဒီမျက်လုံးအလှူတာဦးဒီဒီပါလေအညာမျက်လုံးထင်နော်ဒီပါလေဟုတ်နော်ဒီပါလေအဲ့တော့ပါရမီအဆင့်တက်တယ်ဆိုတာလူပဲတနိုင်နေတယ်နော်သူ နတ်တီတို့တဲ့ညာကောင်းတယ်တို့လူလုံနိုင်တဲ့ဘုရားယုံမဟုတ်ဘူးနော်တို့လူလုံနိုင်ဘူးလေတို့လုံးမလုံနိုင်မယ်လေသူတို့တို့လူမလုံနိုင်ဘူးသူစီကြမှာပါရမီတက်ဖို့ဆိုတော့ခဲရင်ဟုတ်နော်ခဲရင်ပါတယ်ပြီးတော့လေလူပြည်ဒီလောက်ကြီးဝန်တော့ဝန်ကိုပြိနေတာတော့ကြွားလုံးလို့ရှိရတယ်နတ်ဘာမှမလုပ်တဲ့နတ်ကတို့လည်းကြွားမှာထောင်းမှာ ဟင်ပုတ်ကလာများဟင်လူကြီးဘယ်လောက်ဖိထားတော့ဟင်ဘယ်တော့ဘာလာမြင့်ချင်ဖြစ်အောင်ဘူးပြပါဗျာဖိထားတာပြပါဗျာဟင်ဒါတောင်းကြွလုံးထောင်လို့ရှိရတယ်ဟင်သူတို့ဒီရပူပြီးဘာမှလုံးမရှိတော့ဒီကာမအာယုံနဲ့ပြီးတာဒီကမှပါရမီအရှိဟုံပါမသွားရင်ကိုကြမှာတော့ ဘာမှလုပ်လို့မရဘူးလို့သာသာဆိုဟုတ်နော်ဟင်အပြောကျိုးနေတာကတကြောင်ပေါ်တကားကြီးလေအပြောနောက်လိုက်တော့မိမှာပေါ့ဒီပဲဟုတ်နော်နောက်တကြောင်ကကြည့်ပြီးတိုင်အောင်တို့လူကြည့်တိုးဖို့ကြည့်နိုင်တဲ့ဘူတာယုံမဟုတ်ဘူးဥပါဒာယုံပါရမီဖြည့်ခွင့်မရှိဘူးဟင်တို့တိရိစ္ဆာန်လောကကြတော့ဟောတကား တို့တဲ့ဟိုအစဉ်ကြီးများဆိုရင်တို့တဲ့ကြည့်နိုင်တာပဲလေပြိနိုင်တဲ့ညာမရှိဘူးဟုတ်ပါပြိနိုင်တဲ့ညာမရှိဘူးဟုတ်ရပြိရခေါင်းနှောင်းကိုမပြိတာသူတို့ကမောဟဦးစီးတဲ့မျိုးဘူးရမောဟကြောင့်ဖြစ်တာလေတရားကြီးနာရဲ့မောဟဆိုတာစာလိုပြောတာညမလိုတော့ဗျာဟိုကျက်သိမ့်နဲ့စာရင်အဲ့ဒီကျက်သိမ့်ဟာတင်ညာသိတာမောဟပါပဲ ဝက်စိတ်နဲ့စားရင်အဲ့ဒီဝက်စိတ်ဒီပညာဒီမောဟပါပဲအဲ့တော့ကျက်တိနဲ့စား၍ခြေထဲရောက်ပြီးဝက်တိနဲ့စား၍ဝက်ထဲရောက်ပြီးဟုတ်ဗျာဦးစီလို့တော့ဘယ်ရောက်မှမသိဘူးဟင်ဟင်ဘယ်ရောက်မှမသိဘူးမောင်လို့မောင်ဒါလည်းမောင်လို့မောင်ဖင်းနေမို့ဘူးလားဟင်ဟင်ဟုတ်တယ်တော့ဒီမင်းတို့လည်းဝုတ်ပြီးနေအောင်မနော်မင်းတို့ဟင်သူတို့ကြီးမင်းတို့ဟိုခိုင်းတာဟင် ဟုတ်တယ်ဟင်မင်းတို့တော်နေပြန်မင်းဒီဆိုရင်လည်းသူပြန်ဝေါ်ရအောင်မလို့ဟင်ဟုတ်တယ်ဟုတ်နော်ဒီဆွဲရသွားတာအဲ့ဒါမောဟအဲ့ဒါမောဟတိကျက်လို့ပြီးတာမောဟတိဟုတ်နော်ဝေလို့တင်ညာတိမန္တမြတင်ညာတိမန္တမြမောဟတိအဲ့တော့သူတက်တဲ့လုံးရွာထဲမှာတိခဲ့သမျှတိဟာတရားကြီးပါတယ်သူမောဟတိပဲဖြစ်နော် တတိမပါမောဟပဲသွားမှာပေါ့ဗျာဟုတ်နော်အဲ့ဒါနဲ့ပဲတို့ရှိကြတယ်အဲ့တော့သူတို့တရိသံပုံရောက်မှပါရမီဖြည့်ခြင်းလို့ဖြစ်တော်တယ်ဗျာရတော့တယ်နော်အဲ့တော့အဲသူတို့တဲ့ဆိုတာတော့ပါတော့တွင်ငရေရောက်သူလုံးနိုင်ပါဘူးနော်လုံးနိုင်တော့ဘူးနော်အဲ့တော့လူပြည်လာတော့ပါရမီစုပါဟင် ထုတ်ကလေးကြီးပစီတရားကြီးရဲ့ဟင်အဲ့တော့ဘေးပါရမီစုစုဒါနာလေတရားကြီးပညာဥတရားပီလာလေပညာလေဝင်ရပါဟင်အကုန်လုံးဒါနာကလည်းဟိုပညာဥခေါင်းဆိုင်ရမှာပေါ့ဗျာဟုတ်နော်ပီလာကလည်းအဲ့ဒီဥခေါင်းဆိုင်ရမှာဗျာအဲ့ဒါလောက်ထိတို့ကလိုပါမှာဗျာပါရမီတိဟုတ်ဗျာအဲ့တော့တို့ ပါရမီတည်တဲ့ခါကျတော့ဒါနာမပညာသူညာမပါမရောက်နိုင်ဘူးတခါကြီးကျော်နိုင်ပါဘူးနော်သူဟိုစာရဲပြောပြောရင်တော့ဟာပေါ့ရိုးရိုးဒါနာပေါ့တခါကြီးမယုဗလာပြုတဲ့ဌာနနော်ဟင်ပြုပြုစဉ်ဌာနရိုးရိုးဌာနခေါ်ပါညာရှင်ပြီးလူတဲ့ဌာနမှာပါရမီဌာနဟုတ်လားဟင် တို့ရိုးရိုးဒါနကြတော့သံနာဖဒါနလို့သုံးလို့နော်ညာရှင်ပြီးလူလာမှသာနာတွေဒါနတိုင်းကြဟင်အဲ့ဒီညာပါတဲ့ဒါနသာဒါနမပညာသူကျောင်းအောင်မှာနော်ဟင်လုံနိုင်မှာမလားဗျဟင်ဟင်ဟင်တခါကြီးများများများမရမှာသူဟောလာ ဦးနေမင်းကြီးလားဦးနေဝင်းကြီးလားဘယ်လိုကြောက်လဲဟင်ဟင်ဘာလဲဟင်ဦးနေဝင်းကြီးလားဦးနေမင်းကြီးလားခင်ဗျာဒုရိသဆိုတော့ခင်ဗျာဟင်ဟင်အဲ့တော့ဒုက္ခမေယုဖလာဒါနာတယ်ပြီးတယ်ဒီပါရမီဒါနာကိုစားလို့မေယုဖလာလွန်လို့တော့မေယုဖလာဒါနာဆိုတာက မိဘကဗုဒ္ဓဘာသာဖြစ်လို့ဗုဒ္ဓဘာသာသွေးပါလို့အဲ့ဒီသွေးဆင်းလာတဲ့အတိုင်းအလေးကြပုံနဲ့လိုက်လုပ်နေတာကိုယ်ပိုင်ညာမဟုတ်ဟုတ်မဟုတ်ဒီဒီဒီမိဘမျိုးရိုးကသွေးရလိုက်လာတဲ့ဉာဏ်တိုင်းတို့လုပ်နေတာဒါမိဘရိုးရာလို့ခေါ်တယ်နော်ကိုယ်ပိုင်ဒါနမဟုတ်ကိုယ်ပိုင်ဒါနကျတော့တခါကြီးညာပါမထင်တယ်ဟင် အဲဒီဉာဏ်ပါတဲ့ဌာနပါရမီဌာနကိုစာလို့ကြတော့မိယုဖလာလုံးနဲ့ဗျာဟင်အဲဒီဒီလောကမှာဗျာဟင်တို့ရိုးရိုးဓမ္မကတော့တက္ကကြီးနာကငါလူသည်ဆုံးဆုံးဆုံးလူသည်ပြည့်စည်လူသည်ဘသူကိုဒါပဲတယ်နော်ဘသူကိုနဲ့ပြီးမှာတော့ဟင် တဏှာဖိတိဖိမရောက်တဏှာဂုံတိပေါ့ဂုံတိသိမရောက်ဘူးတခါကြီးဟင်ပုဂ္ဂိုလ်ရဲ့ပုံပါပဲဟိုသွားပြီးတော့ဟိုခေါင်းဆိုင်နေသေးပြဒါရိုးရိုးဒါနညာမပါတဲ့ဒါနဟုတ်ဗျာအဲ့တော့ငါဆွဲတော့ဒိဋ္ဌိတခါကြီးပြည်စည်းနဲ့ပုဂ္ဂိုလ်ဆွဲတော့တဏှာအဲ့ဒါပါရမီ ဟိုညင်ညူးကြောင်းနဲ့ပါသွားမှာပါရမီဖြည့်ကြောင်းနဲ့မပါဘူးဗျာဒိဋ္ဌိနဲ့တဏှာပဲဗျာကုသိုလ်မဟုတ်ဘူးဟုတ်နော်အကုသိုလ်မဟုတ်လားဟုတ်နော်အကုသိုလ်ဆိုလို့ဒီလိုငါကဘယ်ပုဂ္ဂိုလ်ကိုဘာပစ္စည်းလှူသည်ဆိုတဲ့အတွက်နေရရောက်မှာလားမဟုတ်ဘူးမဟုတ်ကြနော်အကုသိုလ်ဆိုလို့ သူနဲ့တူတဲ့ကျိုးပေါ့လူတုံးကဒိဋ္ဌိနဲ့လူကြီးဒီကုသိုလ်ကကျိုးပြီးတော့ငါကြပြီးရောဒီအကုသိုလ်ကိုရင်းပြီးရှားတော့ပါလေပြီးတော့တဘောကလုံးမစိုးဘူးလားဗျာဆိုတော့နော်ဟင်ဟင်ပုဂ္ဂိုလ်ကိုမင်းပြီးလှူလို့ရှိရင်လေဘာလို့တို့ဒီကုသိုလ်ကကျိုးပြီးတော့ပုဂ္ဂိုလ်ဇွဲတော့တစ်ဖက်အာယုန်ကြီးတော့လိုက်ခံစားနေမှာ ဟင်ကုသိတ်မရှိဘူးတစ်ဖက်အာယုခံစားရင်တစ်ဖက်လှည့်တာခံရမှာပေါ့ဟင်ဟင်အဲ့တော့တဘောဝါလုံးအကုသိုလ်နဲ့အဲ့ဒီသူသူများစိတ်နဲ့တခါကြီးတို့ယဉ်နေပြီးလုပ်နေရပါညပါမလားတခါကြီးနော်ညနိုင်ဘူးနော်ပြည်စည်းဆွဲနဲ့လူတဲ့ပုဂ္ဂိုလ်ကြပြန်တော့လေပဲ အဲ့ဒီပြည်ပြီးပေါ်မှာမေးတင်ထားတဲ့ဒီကုသူကကြိုးပြီးတဲ့ဘဝကြောင့်ဒီပြည်ရလာတဲ့ပြည်ပြီးပေါ်မှာနှမျိုးတူတူသိရှိတတ်တယ်။ပြီးမဲ့ကြောင့်ဆုံးချဖြန့်လူမဲ့ကြောင့်ဆုံးချဖြန့်ပေးရကောင်းလားလူကကောင်းလားကိုလည်းမစားရသူလည်းမစားရဖြစ်တတ်တယ်။ဟုတ်ဗျာ။တရားကြီးကတော့ကြာဘူးမှာပါဖရာလက်ထက်တုန်းကအာဃာလုကတိဆိုတာကြာဖို့ပါလိမ့်မယ်။တရားကြီးတို့ဘာသာရေးသမားတွေဟုတ်ပါပဲ။ ဟင်တချိန်တော့ကသူကတတိဘဝပုံနာဘဝနဲ့ပိစိကဗုဒ္ဓတဆူတွေးလို့လူဟုတ်လားသူသူတို့သုံးတော့တကာကြီးတို့ကဒါနာကနေပါရမီတက်တို့သာသနာ့ဝန်ဆောင်များ လိုင်းရင်းကွာတယ်နော်တို့ပြောနေကြဆိုတခါကြီးတို့ကထောက်ပို့တက်ကနေယာရုတဲ့မှာတို့ကစီရန်ကနေယာရုတဲ့မှာအဲတော့စီရန်နဲ့ထောက်ဖို့အေးယာရုတဲ့ဆရာကြီးဘသူကမြန်မယ်ထင်လို့ဟိဟုတ်ပါမလားဟိဟိတခါကြီးရောဘယ်နဲ့လို့ဟမ်ဒီနေ့တက်ပြောမြန်ညင်လာလားမမြန်ညင်ဘူးလားဟုတ်ဟုတ်ကဲ့ ထောက်ဖို့ကယာရုတဲ့နှီးတယ်ဗျာဟင်ဟင်ဟင်သူတို့ကြည်စံတော့မတွေ့ဘူးပေါ့ဟင်ခြေရာကတော့ကြည်စံနဲ့ဘာလို့မဟုတ်ပါလဲဟင်ဟင်ထောက်ဖို့ကတော့ကြည်စံတော့မတွေ့ဘူးပေါ့ဟင်ဟင်အဲမတွေ့ဘူးတို့တော့ပြောတာတခါကြီးကရန်သူက ဒီထောက်ဖို့တော့စီတန်းဒီလောက်ဖွာနေတာဆိုထောက်ဖို့ထောင်းပြပါဗျာဟင်ဟင်ဒီစီတော့ဒီလောက်ဖွာနေတာဒီထောက်ဖို့တော့ဆိုဟင်ဟင်ဟင်တခါကြီးတို့ပဲတော့ပို့ပြမှာဗျာဟင်စီတန်းနေနေဒီမှာတခါကြီးတို့ပြမှာဘယ်လားဟုတ်ကဲ့လားဗျာဘယ်လားအဲ့တော့ထောက်ဖို့ဆိုပြီးတော့များလက်နဲ့မယ်နာလက်မနေနဲ့ဒီခါမလို့ပြပါဗျာဟင် ရန်သူကထောက်ဖို့နာနာချိန်ပါရဟင်ဟင်ဟုတ်ကလားဗျာအဲ့တော့ညာရှင်ကြည့်ပါတို့ဒုရိသာတကားကြီးများဒီကနေ့လာခဲ့ပါလို့တို့ကချိန်မလားတကားကြီးများလာရင်ဘာတွေဘာတွေယူခဲ့ပါလို့ကိုချိန်မလားပါဘူးပါဘူး နားအောင်လည်းမသိဘူးအခုဒီဥဒုမနာကြီးလာရှောင်းမှသိတာပါဒဂါကြီးတို့မှဒီပါပဲအဲ့တော့ဒဂါကြီးအတိထားကြီးသူကလည်းခေါ်တာပေါ့သူကလည်းဘာမိပါလို့ပြောတာပေါ့ငါဘာလို့လာချင်တာငါဘာလို့ပြီးချင်တာညောင်းဝင်ကြည့်လိုက်ပါညောင်းဝင်ကြည့်ပါလူနေကြမလူပါနဲ့ဟုတ်နော်ဟင် အဲ့ဒီမှာဒါနတဲ့သီလသွားတာဒါနတဲ့သီလမြတ်တာသွားမြန်မာလို့ဒီမှာဟင်ဟုတ်နော်ဒီမှာမမြင်နိုင်ဘူးညံပါမှာဒီမှာညံပါညံပါညံပါပါလူလူစင်ကတော့ဝန်တာအဲလေးပဲပြန်သွားကြမှာပါပဲကိုလူချင်တာလေးလူကဝန်တာကြမှာပါပဲကိုလူချင်တဲ့ပုံကိုလူရဝန်တာကြမှာပါပဲဒါထုံးဆောင်ပဲလေ ဟုတ်နော်ဉာဏ်ပါမှဒါနနဲ့သီလပထမညတ်တယ်သိနိုင်တယ်ဟင်တို့တကားကြီးများရဲ့ထမင်းအိုးနဲ့ပြောရင်ထမင်းဖြစ်ဖို့ဆန်စားအမှားလားဆန်ဖြစ်ဖို့ငွေစားအမှားအစ်စ်ဘလောက်များမယ်ထင်လို့နော်တို့ရဟန်းမှာကသုံးနာစမောင်တို့ကငွေရစရမှာအစဉ်ချင်းဘလောက်กว่า နော်ငွေကစသူကငွေချက်တော့မရတော့ဆံဖြစ်ယူသားရပြီလို့ပဲဆံနဲ့ပြီးတော့ဆံကဆုံးဖြစ်ဖို့ရအတွက်ချက်ဖို့ဦးရီရေရီကုန်လို့ပါတော့နော်တို့မှလိုဘူးဒါနနဲ့သီလလိုက်ညီညာရဟုတ်ပါဘူးအဲ့ဒါဒါနကနေ အာရမီတက်မှာသို့မဟုတ်ဒါနဝိညာဉ်နဲ့ရှင်ပြီးဒါနမှာပညာတို့အဲဒီပဲယူမှာနော်ဟုတ်ကလားဗျအဲတော့ဒါနနဲ့သီလသီလကမြင့်မြတ်ကြောင်းပြီးရင်တို့မှာတခါကြီးဥဒူရိစာတို့ကြတော့လူလူမှာလူသီလယဟန်က ဆန်းမလောင်ခြင်းလို့ဆုံးဖြစ်စားခြင်းလို့လူတဲ့သာတဲ့သိက္ခာပုဒ်ကြီးအများကြီးယူထားတာဟုတ်နော်သူကတော့တို့သူကတော့သိက္ခာပုဒ်ကြီးမျိုးများစွာဟုတ်ဗျဟင်သူဆိုဟိုနဲ့အသေးသေးနဲ့ပြောရင်တော့ကတိ9180ရှိတယ်သူစာကဆိုတာဟုတ်ဟုတ်နော်ကတိပေါင်းကတိပေါင်းနော်9180ရှိတာပါအသေးအသေးလေးတွေအသေးလေးတွေပါပြောတာပေါ့ မူရင်းကတော့129ပေါ့ဟုတ်နော်129ပေါ့ဒါကဆုံးစားခြင်းလို့လုပ်တာဟင်ဟင်ဆာရှာခြင်းသူကဒီလိုမလိုအပ်ပါလူဒီလာငါးပါးပဲတတိကြီးဆိုသူကိုသာလို့အရိယာကန္တလို့သုံးပါအရိယာများနှစ်သက်တဲ့ဒီလာပဲတော်တာပါဖြစ်တဲ့ဆိုရင်ဒီငါးပါးသောဒီခါဖို့ကို သူကလုံသွားပြီလေလေးမြတ်ထားတော့ခရုဓမ္မလေးမြတ်ထားနေတာတိလခါဝပစုကေကိုမြဲသွားပြီလေဟင်အဲ့တော့လူတိလက၅ပါးသောသိက္ခာပေါ့ဒါနာတဲ့တိလကမြတ်ကြောင့်တည်ခဲ့ရင်သူက၅ပါးကိုပြီးလူယူတာမဖြစ်ပါဘူးလုံအောင်သုံးကြည့်ပါလုံတဲ့နေရာမှာလည်းပဲပထမကတော့တို့ ကိုယ်နဲ့နှုတ်နဲ့လုံရင်လူတော်စိတ်ကတော့တမာရိရာလုံနိုင်ဘူးလေအဲ့တော့စိတ်ကကြိုက်လို့လူချင်းစိတ်ကလေးပေါ်လို့တတ်မယ်ခိုးယူမယ်စိတ်ဖြစ်နေငါမတော်ပါလားဆိုတဲ့တတိလေးနဲ့ထိမ့်နိုင်လို့ဆိုင်ရာကိုနှုတ်မရောက်မင်းဖြတ်နိုင်ရင်လူတော်ပါပဲစိတ်ကတမာရိရာဘူး ကိုယ်နဲ့ဒုက္ခပီလာရာကိုဟုတ်နော်ဟင်အဲ့ဒီကနေအာရမေဟင်ပြီးတော့ဘယ်နေရာသွားသွားဘာလုပ်လို့တတိပါရတတိနောက်မှာပညာရှိပါတယ်ဟင်တတိနောက်မှာပညာရှိပါတယ်တတိကအမြဲတမ်းသူမှရင်မှမမှရင်တခါကြီးများကိုအတဲ့နေရာအတွေးခိုင်းပါတယ်ဟင် တလွဲတွေးမဟုတ်ဘူးနော်အတဲ့နေတာတွေးခိုင်းဟုတ်ဗျာသူရန်ကုန်တော့ငါဖြစ်ခဲ့ဘူးတော့ဖေးပေါ်ပေါ်နဲ့ပဇွန်လေးတွေဝယ်ပြီးချက်အင်းတော့ပဇွန်ငယ်လေးတွေဝယ်ချက်တစ်ဆယ်သားကိုကောင်းပေါင်းများကြီးပဲ အဲ့ဒါစားမယ်ကြံတော့ပွားစဉ်းစားမယ်နာတာသားရင်တမနဲ့ပဲသိရှင်တမနဲ့သားလို့တသက်လုံးမရှင်ပါဘူးညနေသားလိုက်ရင်မနေ့ကအာနိသင်ကုန်ပြီလေဟင်အဲ့ဒါနာတာလေးသားရင်တမနဲ့ပဲသိရှင်ကြည့်သူတို့ကအသက်ပေါင်းများစွာအပြီးခံပွားရရှာတယ် ငါမတရားဘူးဒီစိတ်ဝင်ပါတတိနောက်မှာပညာပါပါပြီတတိကအမြဲတမ်းအတွေးခိုင်းပါတယ်အတဲ့အနေရာအတွေးခိုင်းတာပါတခြားလျှောက်ပြန်တွေးမဟုတ်ပါဘူးเนาะစိုက်တွေးတွေးခိုင်းပါတယ်ဟုတ်เนาะဟင်ပြီးတော့ငါသည်လူငါသည်အသိဉာဏ်ရှိ သူတို့သည်တရိစ္ဆာန် ငါတို့လိုသိညာမရှိဘူးအသိညာမရှိတဲ့တရိသံလေးတွေငါကကိုကြီးစောင့်ရှောက်ရမယ်သာအခုငါကကျင်းတိုင်းနေနေနေညင်လုပ်တယ်ငါမတရားဘူးအဲဒီကသာတတလို့ပဲသာတော့ဟင်အဲဒီကသာတတလို့ပဲသာတော့ဟင်အဲဒီကိုချင်းသာသိရင်သွားတယ်လေဟင် အဲတော့ကလာပြီးနွားဖြစ်နွားပြီးကလာဖြစ်ဓာတုပုံနဲ့ဒုနဲ့တဏှာပြီးငါဖြစ်ငါပြီးတဏှာဖြစ်ဓာတုပုံနဲ့ဒုနဲ့ငါကြောင့်တော့မပြီးစီဟင်သူပါလားတောင်ပိုးလို့ဆရာတော်ဘုရားကြီးတို့ငါလေဖေးတယ်မတ်တပ်ပြီးလို့စားတဲ့ တသာပါဏာတိပါဒကမထိုက်ဘူးဟိုလည်းတစ်ခါတည်းထိုက်တယ်ညင်ညာတော့တောင်ပုလူဆရာတော်ဘုရားကြီးနော်ဟင်အဲတပည့်တော်တို့ကဈေးထဲမှာသူဟာသူတတ်ပေးတာဗျာတပည့်တော်တို့ဘူးလေပါရမမဟုတ်ပဲဗျာသူဟာသူရောင်းရင်လို့တတ်ပေးတာဒါတပည့်တော်တို့ဝေစားတာတပည့်တော်တို့ဘယ်လိုလုပ်ပြည့်ရှိရှိနိုင်မှာမလဲဗျာသူကလည်းအပြည့်ရှိနိုင်တာပဲဘာဖြစ်လို့တော့ဝဲသူရှိလို့ရောင်းတာ ဟုတ်နော်ဝယ်သူရှိလို့ကြောင်းတရှိတယ်အဲတော့တောင်ပုဂ္ဂိုလ်ဆရာတော်ဘုရားကြီးဖုန်ဖြတ်တောင်းတော့အေးဝယ်သူရှိလို့ဟိုရောင်းတာတော့မှန်တယ်ဒီကလေးလေးမွေတော့ငါဒီကလေးမလေးမွေတော့ငါဘသူ့ဘို့လို့မပါဘူးတဲ့ဟုတ်လားသို့တော့အရွယ်ရောက်လာတော့တွေ့တဲ့အခါဖူးသာဆုံးတော့သူ့မိမသူ့ယောက်ျားဖြစ်တယ်လို့ပဲ ဟုတ်ဟင်ခဏပြခဏပါခင်ဗျာဟင်အခုလဲဟိုတာတုံးကတော့သူ့ပုံမဟုတ်ဘူးလေသို့တော့ဒါဝယ်တော့ဘယ်နဲ့တော့ဟင်သူနိုင်ငံအဘောပေါ့ဟုတ်ကဲ့ဟုတ်ကဲ့ပါဗျာသူနိုင်ငံအဘောပေါ့ဟင်ဟင်အဲ့တော့သာသူမှာလည်းအပြစ်ရှိစလေကိုကြောင့်ဟိုထောင်တို့အဲ့ဒီစိတ်ကူထားလိုက်တယ်ငါကြောင့်တော့ငါမတည်ရရ နွားမသိဘူးလားကလားဒီနွားဖြစ်နွားဒီကလားဖြစ်ဒါနဲ့မဆိုင်တဏှာဒီငါဖြစ်ငါဒီတဏှာဖြစ်ဒါနဲ့မဆိုင်ဟုတ်ကလားဗျာမှန်ပါပါဟေးဒီတာတို့တတိနောက်ကပါတဲ့ပညာကထင်တော့အဲ့တော့တို့ဒါနာပြုရင်တိလတတိလေးအမြဲဆောင်ပေးဆောင်ပါတို့တို့ခုနကစဒီတကယ်တည်းကဒီကုရောကြီးကခေါ်တော်တယ်ပေါ့ ဒီကိုရောကြီးကဘာယူခဲ့ပါတယ်မပြောငါဘာလို့လာချင်တယ်ငါဘာလို့လှူချင်တယ်အဲ့ဒါလေးကစဉ်းစားကြည့်လိုက်ဗျာဟင်အဲ့တော့ဒါနာတိသီလမြအကြောင်းသိလောက်ပြီနော်ဒီပါပြီဟင်သီလမြအကြောင်းသိရင်တို့ကအဲ့ဒီလူဖြစ်လူသီလငါဘာအရေးကြီးဆုံးတရားကြီးဟုတ်ဗျာအဲ့ဒါလူရင်သားရဖို့လူပြီးလူပြန်ဖြစ်ဖို့ အရေးကြီးဆုံးဟင်ကျွေးမရှိရင်ဘာလုပ်လို့ကို့ဖို့ဖတ်တင်တာပေါ့ကျွေးရှိတော့ဘလောက်လုပ်လို့ကျွေးရှင်စမရတဲ့အတွက်ကိုမစားရဘူးပေါ့ဒါပဲခွာမယ်တင်တာအဲ့တော့လူဘဝရောက်တုံးလေးသာတို့ကကျွေးကင်းအောင်နေရမှာဗျာဟင်ဟင်ကြောင်ကြီးကြမှာတော့ကျွေးဥပုသ်ဆောင်မတလားဆောက်တော့ ဟုတ်ကလားဗျာဟင်လူဖြစ်တုံးကြီးဟင်လူဖြစ်တာတော့ဗုဒ္ဓဘာသာဖြစ်တုံးကြီးပြောမှထင်ဗျာဘာသာတိုင်းမဟုတ်ဘူးဟင်ခရိယာကထာဝရဘုရားသခင်ကရှိမြောက်ထားတဲ့ခံစင်းပေးထားတဲ့အဲ့ဒါလူအစားစားတဲ့ဒီတတ္တဝါတွေဟင် အဲဘုရားထာဝရဘုရားသခင်ကလူတွေသားဖို့ဖန်ဆင်းပေးထားတာတဲ့သူယူနေသူနော်ဟင်ဟုတ်ဗျာဘုရားထာဝရဘုရားသခင်ကဖန်ဆင်းပေးတာတော့မှန်ပြီဗျာခံတော့ဒုက္ခမမဟုတ်ဘူးဟုတ်ဗျာဟင်မုစလင်ကတော့ဘူဆိုးပေါ့ဒါပဲပြန်တတ်နေတာမဟုတ်ဘူးလားဟုတ်နော်အဲ့တော့လူတောင်ဘုရားဘာသာဖြစ်တော်ပြီဗျာ ဟင်ဦးတော်တို့ဦးစင်ကြီးတို့များဘာနေမလားမသိဘူးဗုဒ္ဓဘာသာတောင်ရန်ကုန်ဖြစ်မှာဗျာတော်သားကအချိန်ကြာငါးထွက်ဖမ်းလေးတယ်တို့တော့ကတော့ဟိုမိုးဦးကြတဲ့ငါထွက်ဖမ်းဖားထွက်ရိုက်တာဘူးဗျာတို့ငယ်ငယ်ကတွေ့တယ်ဘူးလားဥပသုံပေါ်မှန်ပါဗျာဖားရိုက်သေးလားခုတော့ဘယ်တော့ဗျာအခုခု ကြားလာတကလည်းဒါရဘုရားဘာသာဖြစ်ထားတော့ရန်ကုန်သားဖြစ်မှာကီဒီကိုလိုတိုင်သွားလိုက်ရုပ်ကိုဘူးလားဟင်ဟုတ်ရတကယ်တော့ဖို့လူသေးတာလူတော့ဘူးကီဒီတိုင်သွားလိုက်ရုပ်ပဲဟုတ်ကလားဆင်းရဲရဟင်ဘုရားဘာသာဖြစ်တာတော့ရန်ကုန်သားဖြစ်မှာခင်ဗျာကြားလာဟဲ့ဘုလူဘူးကြားလာရဟုတ်ကလားဟင်တို့တို့တော့ ညလုံးဘူးလို့ဘူးကြောက်ဘူးဘုံဘုံဘုံဘုံရွာတော့တော့ဘယ်သူမှမနေနိုင်ဘူးအကုန်လုံးမိဟိုဆောင်ကြိုက်ပြီးအဲ့ဒီဖားထွက်ရက်ကြတော့ငါတို့ဖန်နေဟင်တောကဒါနဲ့အင်းတို့ပါတော့ဗုဒ္ဓဘာသာဖြစ်တော်လည်းပဲအဲဘာသာကြီးမစစ်ဘူးနော်ဟုတ်နော်ဘာသာစစ်စစ်ဖြစ်ပါစေအဲ့တော့တို့ငါဘာအရေးကြီးဆုံးပါရှိပါဘဝဆေဘာသာမွန်တယ် နော်ပါရမီတက်ခြင်းပါရမီတက်ခြင်းနော်တရားကြီးများရှိပါကူပါဆယ်ပါနဲ့ထုံမထားရင်နိဗ္ဗာန်ဝင်တာနေအင်ရှင်မကတော့ကလိုက်ကြွေးကောင်းပါရအဲ့ဒါကိုအပြမနဲ့အဲဥပုံလေးကြဖြားရတာမဟုတ်ဘူးလားဟင်သူဆွဲနဲ့ကိုဆွဲနဲ့ဟောတပတ်တစ်ချိန်ဖြားရမှာတင်တယ်ဥပုံလေးဥပုံလေးလေတပတ်လည်းတစ်ချိန်အဲတို့ရန်ကုန်ကတော့ဝါရုံလောက်တော့ ဟောရင်တော့ဥပ္ပနေတရောက်ချင်မှရောက်ပါဟုတ်ကလားမှန်ပါဟင်ဟင်အဲ့ဒါကလင်္ကန်းမယားကံဖြတ်တာကနိဗ္ဗာန်ဝင်ကနေလိုက်တောင်းတာဆိုလို့ဗျဟင်အကျွေးရှိလိုက်မတောင်းနိုင်ဘူးလားတောင်းတာဟင်မုံကျွေးတောင်းတာလည်းရှိသလိုချီကျွေးတောင်းတာလည်းအများကြီးဗျဟုတ်ပါဟင်တို့ဘာတော့ဟိုကြပြားလေးတစ်ချောင်းနဲ့ဟိုတာဝိခါရပြီးညာနာဖြစ်တဲ့ပုဂ္ဂိုလ်ဟုတ်ဗျာ ပေါက်ဘူးလေးတစ်လဲနဲ့တံခွေခါရပြီးရနာဖြစ်တဲ့ပုဂ္ဂိုလ်ပြီးတော့ပစိုးဆုံးနဲ့ခွက်ကလေးပေါ့လေအဲ့ဒီခွက်ကလေးနဲ့ပစိုးဆုံးကလေးနဲ့တထောင်းစားလုပ်ပြီးအဲ့ဒီကနေပြီးတော့တို့ဘာလို့ရနာဖြစ်တဲ့ပုဂ္ဂိုလ်ဘုရားလက်ထက်ကရှိသွားအဲ့ဒီနင်္ဂလာဆိုတဲ့မထီတပြားလေးတစ်ချောင်းချောင်းပြုတ်ပြီးတော့ပေါ့လေဟိုပေါက်ဘူးတစ်လဲချောင်းပြုတ်ရဲ့ဒီတိုင်းအဲ့ဒါနောက်ကမရတာလိုက်ပြီးအကျွေးတောင်းတဲ့လူပြန်ပြန်ထုတ်ပေးနေရခဏခဏ ဒါကပါရမီတက်ခြင်းလို့ရှိပါကိုပါခင်ပါယူပါကျိုးရိုးကငါးပါးပဲနော်ငါးပါးပဲငါးပါးတော့ကိုယ်နဲ့နှုတ်နဲ့လုံရင်တော့ပါပြီစိတ်ကတော့တမာရီပြောင်းတာချင်းစိတ်ပေါ်တယ်ကြိုက်လို့ဖြစ်ဖြစ်မုန်းလို့ဖြစ်ဖြစ်ပေါ်လာရင်ငါမတော်ပါဘူးဟမ်ကျွတ်တကောင်ဖြစ်စီတယ်တို့တာလိုက်ကြ တကောင်းသေးလို့မျိုးပြုတ်ရင်ကောင်းတယ်ပေါ့ဟင်တို့ကတကောင်တန်တာကျွမ်းမကြီးကမွေးမှာကတနှစ်200တင်မွေးလာတယ်တခါမွေးငါ့ကိုထောက်ခေါ်ညာဟုတ်ပါဘူးအဲ့တော့ကိုသတ်တာပဲဖတ်တင်တာပဲလေကျွက်ကတို့မှာတို့မှာပဲဟုတ်ပါဘူးနော်ကျန်တာလည်းဒီတိုင်းပဲကိုသတ်တာတာဖတ်တင်ပါလေကိုကတို့မှာတို့မှာပဲတခါကြီးကဟုတ်ပါဘူးအဲ့တော့ကိုသတ်တာဖတ်တင်ပါဟုတ်နော်ဟင် ဟုတ်ပါတယ်အဲ့တော့တို့တို့တို့တို့ကျွတ်ကြတယ်ကျွတ်မို့တို့ဒီမှာလည်းကြိုက်လိုက်တဲ့ကျွတ်ကြကိုကိုဘာမှညာတော့ကြိုက်ခံမရတို့ကတော့ဘာလို့တာမင်းကျွတ်မို့ကြိုက်တာကဂျိုးကိုမကြိုက်ဘူးသူနာကဂျိုးကဟိုကလပ်ပေါ်တင်ကျွေးတာကိုမစားတာပဲပါဘူးညီကြီးကပြည့်ကျဲမှာပါဒီဘောကလပ်ပေါ်ကိုတင်ကျွေးတာကိုဂျိုးမစားဘူး ဟင်ကြည်ရတာတွေအီအားဆိုတော့ကျင်းလာဆက်တာမှန်ပါဗျာဟင်နင်ကျွဲဖြစ်လို့လောက်တာဂျိုးဆိုနင်မလောက်ဘူးဟုတ်ကဲ့လားအဲ့တော့ကျွဲပေါ်ဟိုဒေါ်တော့မဖြစ်တော့ဘူးလေဟောကျွဲပေါ်လို့ကျွဲလို့လောက်တာကိုဆိုအေးဘောမယုံပြီးမို့လို့စတာငါ့ကိုစတာမဟုတ်ဖေးဟုတ်ပါဘူးခွင့်တော့နိုင်ပါ ဟင်ပြီးတော့ညာတိုင်းသူလာခိုက်တော့သူကပြောသေးတယ်မင်းကိုက်နိုင်လားမင်းမသေးခင်ဖို့ကွာကိုက်တာကွာငါခံနိုင်လားငါလည်းမသေးခင်ငါသေးပြီးနောက်တော့မင်းကိုက်တာငါမခံတော့ဘူးစရင်ချင်းတော့အေးပေါ့ရှင်းရလားတခါရှင်းပါတယ်ဟင်ရှင်းပါတယ်ပေါ့ဘူးတခါကြီးတို့ကိုယ်တိုင်ပေါ့အဲ့လိုစရင်ချင်းရလားရှင်းပါတယ် ဟင်ပြောက်သူသားဟုတ်ပါဘူးဒီတို့ကိုကြောက်ပါစေခြင်းယုတ်မှာပထမဒုတိယတတိယတစ်ချိန်နှစ်ချိန်သုံးချိန်တော့အောင်ဘုရားရှင်ကတရားရည်နာသံဃာရည်နာဉာဏ်သာလက်သုံးပါတို့ကိုဒီလိုပဲနေမြတ်လက်ဆုံးမူ၍ရှိခိုးပူဇော်ဘုံတော်မှာလျှော့ မရောပါ၏ရှင်ဗျာဤကေတုဘာတေယဥထိထရိတရားတန်တာကရဏမေဒုမာရသာယောတိနံယောမဝိစုကုသောကုဏမံစုခရောဇာလာသောဤပနာမကုတုခံစီရနာချောကိုဤချမ်းသာစေစေဤချမ်းသာစေကိုဆိုအပ်သော ကာယဒုက္ခစိတ်ဒုက္ခနာထာနာတို့ဖြင့်ပြီးဝကြပြီလေဒုချမ်းသာသောကုချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာမဖြာသော အကျိုးတရားတို့ကိုတိုးပွားအောင်ထောင်းဆောင်နိုင်ကြနဲ့ဘာဘုရားရှိဤအာရုံများအဖြစ်ဖြစ်ကြပါစေ။အာဟံပတ္တိ တေတရဏိနာသာတေတရဏိနာသာပြေစင်ဒပန္တနာဝေတံပြေစင်ဒပန္တနာဝေတံခရုဓမ္မနိသတိလံခရုဓမ္မနိသတိယသမာဓိယာမိသမာဓိယာမိအရှင်ဘုရားအရှင်ဘုရားအရာတပိထောတိအရာတပိထောတိသရဏခောသရဏခောသုံးပါးနှင့်သုံးပါးနှင့်လာပါသောလာပါသောဧကပုဂ္ဂိုလ်ဧကပုဂ္ဂိုလ်ကာယုကာယုသောတိပါဤသောတိပါဤအရှင်ဘုရားအရှင်ဘုရား ကဲသီလသီကုန်ပြုမယ်နော်မှန်ပါဗျာဒါကညာတယ်ဒီနေ့ဆုံးလာစာအာရုံပြုပြတို့ကတော့အီမာနီဒါတာပဝတ္ထုကြီးတဲ့အော်ပါဟုတ်ဒါကြီးတော့ဒါကြီးများလူမဲ့ဖြစ်စီလေးအာရုံပြုပြီးဆိုလူတော့လေဒါကြီးတို့မလူနဲ့နော်မှန်ပါဗျာသူဒါပါမှာဟင်သူဒါပါမှာဒါကြီးနဲ့ပြောရင်တော့ဒါကြီးရပါလားသူလေးသားကအဲ့ဒီသားမှန်ပါဗျာပါလို့ တရားချုပ်တာဟုတ်ပါရဲ့ဣဒ္ဓာကျဣဒ္ဓာကျုံနဲ့ဥအောင်မြတ်နဲ့ရောက်တော့ဥအောင်မြတ်ကဒီဘာသာဘာသာမူပြီးထားတယ်ဒီနော်ဣဒ္ဓာကျုံကသူ့နောက်ကပါတဲ့ပါရမီကမဟုတ်ဘူးဟုတ်ကဲ့ဒါမှနောက်ကဒီစာပေနဲ့ပတ်သက်လို့ကျင့်လာတဲ့သီလမဟုတ်ဘူးဒီသီလလေးကျင့်ဖို့စာပေနဲ့ပတ်သက်လို့ကျွမ်းကျင်အောင်လေ့ကျင့်ခဲ့တဲ့သီလက ပြီးလိုက်တာကအေကျုပ်ဟုတ်ကလားဟင်ကိုအောင်မြတ်ကမိဘနှစ်ပါးကမွေးတဲ့သားတိုင်တကာကြီးမှတယောက်လာနေတာကွန်တာမှန်လားတိုင်ပေါ်တာဟုတ်ဗျာဟင်တို့ပါလေရှိနေတဲ့ယုတ်ကတော့ရှိပါနှစ်ပါးကမွေးတာပါဗမာကမွေးဗမာညီအတိုင်းပါပဲဟင် ညာသားဖြစ်အညာသားမြင်ပါပဲဟုတ်ကလားကျင့်နေတဲ့တိလာကတန်ခါနော်ဟုတ်ကဲ့ပြောတခါညာတိထားတဲ့သုပတိပါဏဥပတိပါဏအဲ့ဒါညာနေတခါဒီရုပ်ပြောတာသို့တော့ဒီကိုယ်ပြီးတဲ့ညာကိုပြောမှာပေါ့ပညာကဆိုမရတာခန္ဓာရရမှာမဟုတ်လားဘုခန္ဓာနဲ့ဟိုလေ့လာတာဖြီးဘူးထားတယ်ကြည့်ထားတယ်ညာသုပတိပါဏကောင်းကောင်းကြည့် အဲခုနကပြောတဲ့ပညာမဖက်ဖက်နဲ့အမြင်အမြင်တိုင်းကြားကြားတိုင်းအမြင်အမြင်တိုင်းနေမဖြစ်စီပဲနဲ့မြင်ဖြစ်ဖြစ်အကြအကြတိုင်းမဖြစ်စီပဲနဲ့ကြားဖြစ်ဖြစ်အဲ့ဒီအမြင်အမြင်အကြအကြဖြစ်ပြနဲ့မပြီးပဲနဲ့ဖြစ်ပြသုံးတဲ့စီတိရှင်းထားတဲ့ညာအဲ့ဒါတန်ခါပဲတကားသုပတိပါဠိတူတကားဒုမောဟုတကားညီရလားဟုတ်ပါရဲ့ အဲလိုကျင့်နေရဥဒုကြောင်းကြောင်းကျင့်နေဥဒုဖြစ်မှာဒီတိုင်းနှလုံးသွင်းမှနေညာဖြစ်မှာကျင့်နေကြည့်လိုက်တာကျင့်နေတာမဖြစ်ဘူးဒါကံကမှဒီလေးခုရေးကြည့်လို့တင်တယ်သူ့အကြောင်းကလေးခုပါဘာဝန်နေရဘာဝန်နေရကအကျိုးပေးတွေပါဟုတ်ရအဲဒီကုံအာယုပြုတယ်အဲဒီကုံအာယုပြုတော့တရားကြီးပြုလိုက်တဲ့ဆုံးကတို့ဒီကနေ့တစ်ခွက်ထားပါပေါ့အဲဒီကုံအာယုပြုတော့ အဲ့လိုကြင့်နေတဲ့တန်ခါကိုမပါနိုင်ဘူးဘာသာပဲဒကာကြီးလက်ထက်ကယူယူလေးဖွင့်လိုက်လို့ဒီကချင်းထွက်ရင်တခြားယူယူရောပဲကချင်းထွက်မယ်ညမတန်ကလွှင့်လာပြီးလိုင်းတူဖွင့်ထားရင်ဒကာကြီးယူယူလေးကဒီအတန်ထွက်နေရင်ကြမ်းကြမ်းတကဘာဟိုတပြီလုံးကယူယူလေဒီအတန်ထွက်တော့အဲ့တော့ဒကာကြီးအာယုပြုနေတဲ့တန်ခါကဒီအာယုဒီညာရှိထားရင် ရှင်းသမျှအာရုံပုတ်ပြီးပြီဟောဒီညာနေပဲနေပါလေအတူတူပဲနေပါဒီလိုဆိုဆုံးတပကာနဲ့ရှိရှိသမျှတန်ခါဘုံမလူနိုင်ဘူးလားနော်နော်တို့လူနိုင်တာပဲတရားဤသင်္ကန်းလေးတစ်စုံနဲ့ရှိရှိသမျှတန်ခါဘုံမလူနိုင်ဘူးပုဂ္ဂိုလ်ဆွဲလူဝရင်တော့တရားကြီးဆောင်းလဲလောက်မှာမဟုတ်ဘူးသင်္ကန်းလဲလောက်မှာဟင်ဟင်တန်ခါဘုံအာယုံပြုလိုက်ဟောဆုံးတစုံနဲ့ ဘာငါတသားရှိတသားမှာဗျအာယုံပြုတာပစီနော်ဟင်တန်ငါလူလို့အကျိုးပေးအနန္တဆိုတာအဲ့ဒီစေရနာကပွားမှအဲ့ဒီစေရနာနဲ့တန်ငါကုံအာယုံပြုမှရမှာဗျအဲ့တော့တန်ငါကုံအာယုံပြုရဟင်တို့မလူနဲ့တို့ကတန်ငါကိုစားဟုတ်နော်ကဲလူချာဆို ပန္တိပန္တိတံပါရာတံပါရာဟောတာဟောတာဒုက္ခတောဒုက္ခတောမောသနာထာယမောသနာထာယနိဗ္ဗာန်နိဗ္ဗာန်တသစ္စကရိယာယသစ္စကရိယာယဣမာနိဣမာနိဒါတပဒါတပဝုထုနိဝုထုနိအံကတအံကတတိမ ဒီမသံဃပသံဃပဒီမဒီမသံဃပသံဃပဒီမဒီမအရှင်ဘုရားရှင်ဘုရားဘုရားတပည့်တော်သည်ဘုရားတပည့်တော်သည်ဘုရားရှင်နှင့်ဘုရားရှင်နှင့်အရိယာတို့အရိယာတို့ကျင့်စေဖြစ်သောကျင့်စေဖြစ်သောသံဃာတော်များတို့သံဃာတော်များတို့ပြု၍အာယုံပြု၍စွာ စွမ်းသင်္ကန်းသင်္ကန်းအစရှိသောအစရှိသောဤလူဝေဝတ္ထုဤလူဝေဝတ္ထုသုသူတို့ကိုသုသူတို့စက္ကစက္ကလူတံပါဤလူတံပါဤအရှင်ဘုရားရှင်ဘုရားသုတောင်းမယ်နော်တို့အာသဝခရဒါတောင်းနေကြပဲတခါကြီးနော်ဟင်ဘာဖြစ်လို့လို့ဘယ်ညာမဲ့သွားသွားဒီလေးခုကိုမှရောက်မှာတခါကြီးဟင် ဘယ်စုနဲ့တခါကြီးဝင်ဝင်ဒီလေးခုကုန်မှအဲ့ဒီစုကိုရောက်မှာဒီလေးခုကုန်မှုဆိုတာလေခုနကတို့ဆွေးနွေးခဲ့တဲ့ညာပေါ့နော်ပညာရင့်မှဒါပေါ်မှာနော်အဲ့တော့တို့တခါကြီးများနဲ့ပြောရင်ရန်ကုန်ကဒီခုသူတို့ရန်ကုန်တခါကြီးပြောတာ၄ရက်၅ရက်လောက်ကြာမှရောက်တော့ရန်ကုန်ကြာရောက်တယ်လို့ဆိုတာဟုတ်ဟင်ဟင် တန်ဝါဒီအဲ့တော့တခါကြီးနာဒီ၄၅ရက်အတွင်းရမပေါ့ရလန်းရှိတဲ့ခွင့်ကြီးတွေအကုန်လုံးလက်လို့ဆုံးရှုံးခဲ့ပြီလေဟုတ်နော်အဲ့ဒီအာတော်ကလိုချင်တဲ့ယူစည်းကြောင်းကိုတခါကြီးတို့ဖြတ်တော့ခဲ့မြင်ပါလားဒီပါပါဟင်ပြီးတော့တခါကြီးတို့လိုချင်လုံးလုံးမှဖုတ်ထားတဲ့ပိုက်ဆံတွေကိုသင်္ကန်းနဲ့လေးယူဆုံးနဲ့လေးယူ အဲ့ဒီမှာငွေကိုလည်းလူကျင်တဲ့ငွေကာမအာသဝကိုလည်းတခါကြီးကိုဖြတ်ခဲ့ပြီဟုတ်တလားဗျာဟုတ်တလားဗျာဖြတ်ခဲ့ပြီအဲ့ဒီလူကျင်စိတ်နဲ့လယ်မဲ့ဘဝနဲ့ဖြတ်တော့ခဲ့ပြီပြီးတော့ငါဖို့ငါမိသားစုငါငွေတီငါပစ္စည်းတီဒိဋ္ဌိလည်းဖြတ်ခဲ့ပြီတဲ့ဖြတ်ခဲ့ပြီဟုတ်ဗျာ ပြီးတော့မေ့မေ့တဲ့နေရာကနေမဟာမြိုင်တတိပြုလိုက်တဲ့ကအဝိဇ္ဇာဖြစ်ပြီးပြီဟုတ်ပါလားဟင်တရားကြီးအကျုံကြီးသပွဲပေါ်မှာအဲအဲ့ဒါဒီနဲ့ကိုလုံလာထွေးလာမဟုတ်ဘူးလားဟုတ်ပါဗျာအဲ့ဒါဒီကိုတတိနဲ့ဖြတ်ခဲ့တာမဟုတ်ဘူးလားတို့မဟာမြိုင်တော့ပေါ့အောင်ဆိုဟဲ့အဲ့ဒါအဝိဇ္ဇာဖြတ်တာအဲ့ဒီဖြတ်တဲ့စေတနာလေးဟာဒီဟာကိုကိုမာစီသားလို့တောင်းတာ ဆိုနေကြမှုဆိုတာဖြစ်နေတယ်လေသဘောပေါက်ပါလေဟင်အာတဝအာတဝသာလူတိုင်းပြောနေကြပါသို့တော့ကိုကိုယ်တိုင်းဒီအာတဝဖြတ်ခဲ့တာကိုတခါကြီးများသိခြင်းမှသိကြမှာပါဟင်တတိပြုခြင်းမှပြုခဲ့မှာလေပြုခဲ့ဘူးသလားဗျာအေးဗျာအဲ့လူကူကဖြတ်ခဲ့တာအယူပြီးပြီးဒီအပြက်ကလေးကစက်တာရှိလေးဖြစ်ပါစေဖရာပေါ့။နောက်မဆက်ပါစေနဲ့ဖရာပေါ့လား။ ဟင်တကယ်လို့သက်သည့်တိုင်းအောင်ဒီလိုဖြတ်ဖြတ်ဖြတ်ဖြတ်ထားခဲ့တော့အာနေမသွားနိုင်ဘူးလားအာနေတဲ့နေအောင်လို့ဒါဖြတ်ခိုင်းနေတာနော်မှန်ပြီနော်အဲ့ဒီစုတောင်းမှာနော်တို့ဟိုဘာဘာစုညာစုဆွဲ boring လာမျိုးကတော့တခါတို့နေသက်ရတော့ကဲစုတောင်းဆိုဣဒာမေပုံညာဣဒာမေပုံညာ